ခန်းကြီး26အငယ်1မှ4ထိုဘေးငြိမ်းသောနောက်သာရဖျားက အသက်20လွန်၍စစ်တိုင်နိုင်သောဣဒရေလအမျိုးသားပရိသတ်အပေါင်းတို့ကိုဘိုးဘအဆွေအမျိုးလိုက် စင်းယူကြလော့ဟု မောရှေနှင့်ယေပရောဟိအေလဇာတို့အားမိန့်တော်မူသည့်အတိုင်းသူတို့သည်မောဘလွင်ပြင်ယော်ဒန်မြစ်နာယေရီခိုးမြို့တစ်ဖက်၌အသက်20လွန်သော သူတို့ကိုစင်းယူရမည်အကြောင်းဆင့်ဆိုကြ၏ အငယ်9မှ17အဲဂုတုပြည်မှထွက်လာသောဣဒရေလအမျိုးသားတို့တွင်ဣဒရေလ၏သားဟုရုဘင်၏သားဟုမူကားဟာနုမှဆင်းသက်သောဟောနောခိအဆွေအမျိုးဘာလူမှဆင်းသက်သော ဖာလွိအဆွေအမျိုးဟေဇယုံမှဆင်းသက်သော ဟေဇယောနိအဆွေအမျိုး ကာမိမှဆင်းသက်သော ကာမိတ်အဆွေအမျိုးသည်ဤသူတို့သည် ရုဘင်အဆွေအမျိုးဖြစ်၍စည်ရင်ဝင်သော လူပေါင်းကား4330ရှိသည်။ဖာလူဤသားအေလျာဘအေလျာဘဤသားနေမွေလဒါသန်အပိယံဒီဤဒါသန်အပိယံတို့သည်အခြားမဟုတ် ကောရအပေါင်းတင်းသည်သာရဖျားနှင့်ဆန့်ကျင်ဘက်ပြုသောအခါပရိသတ်၌ကြော်စိုး၍မောရှေနှင့်အာယုန်ကိုဆန့်ကျင်ဘက်ပြုသော ဒါသန်အပိယံဖြစ်ကြ၏မြေကြီးသည်မိမိကတွင်ကိုဖွင့်၍သူတို့ကို၎င်း ကောရကို၎င်းမြို့သည်ဖြင့်ထိုအပေါင်းသင်းဝင် သူတို့သည်တေကြ၏မိသည်လည်းလူ250တို့ကိုအသက် ဆုံးစေ၏ထိုသူတို့သည်တတိပေးသောတက်သေးဖြစ်သည်တို့ရတွင်ကောရ၏သာသမီတို့သည်သေပေးနှင့်လွတ်ကြ၏အငယ်7မှ18 ဘိုးဘအဆွေမျိုးလိုက်ရှိမောင်ဤသားဟုမူကားရေမွေလက်မှဆင်းသက်သောရေမွေလိအဆွေမျိုးယာမိန်မှဆင်းသက်သောယာမိနိအဆွေမျိုးယာခိန်မှဆင်းသက်သောယာခိနိအဆွေမျိုးဇေရမှဆင်းသက်သောဇေရဟိအဆွေမျိုးရှောလမှဆင်းသက်သောရှောလိအဆွေမျိုးဤသူတို့သည် ရှိမောင်အဆွေမျိုးဖြစ်၍လူပေါင်းကား2200 နှစ်ရာရှိသည်ဘိုးဘအဆွေမျိုးအလိုက်ဂန်ဤသားဟုမူကားဇေဖုံမှဆင်းသက်သောဇေဖောနိအဆွေအမျိုးဟာကိမှဆင်းသက်သောဟာကိအဆွေအမျိုးရှုနိမှဆင်းသက်သောရှုနိအဆွေမျိုးဩဇနိမှဆင်းသက်သောဩဇနိအဆွေမျိုးဧရိမှဆင်းသက်သောဧရိအဆွေမျိုးအာရုမှဆင်းသက်သောအာရောဒိအဆွေမျိုး အယေလိမှဆင်းသက်သောအယေလိအဆွေအမျိုးသည်ဤသူတို့သည်ဂတ်အဆွေအမျိုးဖြစ်၍စည်ရင်ဝင်သော လူပေါင်းက4500ရှိသည်ငယ်19မှ22ယူဒာဤတာဟုမူကားခါနန်ပြည်၌တည်သောအေရနှင့်အောနန်အစရှိသောဘိုးဘအဆွေအမျိုးအလိုက်ရှေလမှဆင်းသက်သောရှေလနိအဆွေအမျိုးဖာရစ်မှဆင်းသက်သောဖာရဇိအဆွေအမျိုး ဇေယမှဆင်းသက်သောဇေရဟိအဆွေအမျိုးသည်ဖာရစ်ဤသားဟေစရုံမှဆင်းသက်သောဟေဇရောနိအဆွေအမျိုး ဟာမုလမှဆင်းသက်သောဟာမုလိအဆွေမျိုးသည်ဤသူတို့သည် ယူဒအဆွေမျိုးဖြစ်၍စရင်ဝင်သော လူပေါင်းက9600ရှိသည်အငယ်23မှ29ဘိုးဘအဆွေမျိုးလိုက်ဣတခာဤသားဟုမူကား တောလမှဆင်းသက်သောတောလိအဆွေအမျိုး၊ဖုဝါမှဆင်းသက်သောဖုဝနိအဆွေအမျိုး၊ယာရှုပ်မှဆင်းသက်သောယာရှုဘိအဆွေအမျိုး၊ရှိမရုန်မှဆင်းသက်သောရှိမရောနိအဆွေအမျိုးတည်း။ဤသူတို့သည်ဣသခါအဆွေအမျိုးဖြစ်၍၊စာရင်းဝင်သော လူပေါင်းကားခြောက်သောင်းလေးထောင်သုံးရာရှိသတည်း။ဘိုးဘအဆွေအမျိုးအလိုက်ဇာဗုလုန်၏သားဟူမူကား၊သရက်မှဆင်းသက်သော သရဒိအဆွေအမျိုးဧလုံမှဆင်းသက်သောဧလောနိအဆွေအမျိုးယာလေလမှဆင်းသက်သောယာလေလိအဆွေမျိုးသည်ဤသူတို့သည်ဇာဗုလုန်အဆွေမျိုးဖြစ်၍စည်ရင်ဝင်သော လူပေါင်းက6500ရှိသည်အငယ်28မှ34ဘိုးဘအဆွေအမျိုးလိုက်ယောသဤသားမနာရှေနှင့်အေဖရိန်တို့တွင်မနာရှေဤသားဟုမူကား မာခိရိယမှဆင်းသက်သောမာခိရိအဆွေအမျိုးရေစေရမှဆင်းသက်သောရေစေရိအဆွေအမျိုးဟေလက်မှဆင်းသက်သောဟေလကိအဆွေအမျိုးအတရိယေလမှဆင်းသက်သောအတရိယေလိအဆွေအမျိုးရှေခင်မှဆင်းသက်သောရှေခိမိအဆွေအမျိုးရှမိဒမှဆင်းသက်သောရှမိဒိအဆွေအမျိုးဟေဖာမှဆင်းသက်သောဟေဖေရိအဆွေအမျိုးဒီ မာခိရ၏သားဂိလမဆင်းသက်သောဂိလတိအဆွေအမျိုးကြီးဟေဖာ၏သားဇလောဖတ်၌ကသားယောက်ျားမရှိသမီးတက်တက်သာရှိ၏ဇလောဖတ်၏သမီးတို့အမိကမာလာနောအာဟောဂလာမိလကာတိရစာဒီဤသူတို့သည်မနာရှေအဆွေအမျိုးဖြစ်၍စည်ရင်ဝင်သော လူပေါင်းက9200ရှိသည် အငယ်35မှ41ဘိုးဘအဆွေမျိုးလိုက်အေဖရင်ဤသားဟုမူကားရှုတလမဆင်းသက်သောရှုတလိအဆွေမျိုးဘေခာမဆင်းသက်သောဘေခရိအဆွေအမျိုးတာဟံမဆင်းသက်သောတာဟနိအဆွေအမျိုးဒီရှုတေလာဤသားအေရမဆင်းသက်သောအေရနိအဆွေအမျိုးဒီဤသူတို့သည်အေဖရင်အဆွေမျိုးဖြစ်၍ စည်ရင်ဝင်သောလူပေါင်းကား32,500ရှိသည်။ဤသူတို့သည်ဘိုးဘအဆွေမျိုးလိုက်ယောသတ်၏သားစဉ်မြေးဆက်ဖြစ်သည်။ဘိုးဘအဆွေမျိုးလိုက်ဗေယံမင်၏သားဟုမူကားဗေလမှဆင်းသက်သောဗေလိအဆွေမျိုးအာရှဗေလမှဆင်းသက်သောအာရှဗေလိအဆွေမျိုးအဟိရမဆင်းသက်သောအဟိရမိအဆွေမျိုးရှုဖံမှဆင်းသက်သောရှုဖမိအဆွေမျိုး ခုဖန်မှဆင်းသက်သောဟုပမိအဆွေအမျိုးဒီဘေလတာအာယဒတ်မှဆင်းသက်သောအာရဒိအဆွေအမျိုးနေမန်မှဆင်းသက်သောနေမနိအဆွေအမျိုးဒီဤသူတို့သည်ဗယံမင်အဆွေအမျိုးဖြစ်၍စည်ရင်ဝင်သောလူပေါင်းက4500ရှိသည်အငယ်52မှ59ဘိုးဘအဆွေအမျိုးလိုက်ဒံဤသား ဟုမူကားရှုဟံမှဆင်းသက်သော ရှုဟမိအဆွေအမျိုးဒီဤသူတို့သည်ဒံအဆွေမျိုးဖြစ်၍စည်ရင်ဝင်သော ရှုဟမိလူပေါင်းက6400ရှိသည်ဘိုးမအဆွေအမျိုးလိုက်အာရှာဤသားဟုမူကားရိမနမှဆင်းသက်သောရိမနိအဆွေမျိုးယေတဝိမှဆင်းသက်သောယေတဝိအဆွေမျိုးဘေရိမှဆင်းသက်သော ဘေရိအဆွေအမျိုးဒီဘေရိဤသားဟေဘေရမှဆင်းသက်သောဟေဘေရိအဆွေအမျိုး မာလချေလမှဆင်းသက်သောမာလချေလိအဆွေအမျိုးဒီအာရှာဤသမီးအမိကာစာရာဒီဤသူတို့သည်အာရှာအဆွေအမျိုးဖြစ်၍စည်ရင်ဝင်သောလူပေါင်းကား9000 3400ရှိတည်း48မှ51 ဘိုးဘအဆွေမျိုးလိုက်နသလိဤသားဟုမူကားယာဇေလမှဆင်းသက်သောယာဇေလိအဆွေမျိုးဂုဏိမှဆင်းသက်သောဂုဏိအဆွေမျိုးယေစီယမှဆင်းသက်သောယေစီရိအဆွေအမျိုးရှိလိမ်မှဆင်းသက်သောရှိလမိအဆွေအမျိုးသည်ဤသူတို့သည်နတ်တလိအဆွေအမျိုးဖြစ်၍ စည်ရင်ဝင်သော လူပေါင်းကားလေးသောင်းငါးထောင်လေးရာရှိသည်။ထိုသို့ဣဒရေလအမျိုးစည်ရင်ဝင်သောလူပေါင်းကား6သိန်းတစ်ထောင်950ရှိသည်။အငယ်52မှ56ထာဝရဘုရားကလည်းဤသူတို့အားအရေအတွက်ရှိသည့်အတိုင်းခါနန်ပြည်ကိုဝေရမည်လူများလင်များသောအမွေမြေကို၎င်းလူနည်းလင်နည်းသောအမွေမြေကို၎င်း အ ਨੇ အများအလိုက်အသီးသီးတို့အားအမွေမြေကိုဝေပေးရမည်။သို့ရာတွင်ထိုပြည်ကိုစာရေးတံချ၍ဝေရမည်။ဘိုးဘအမျိုးအနွယ်အလိုက် အမွေခံရကြမည်။စာရေးတံကျသည်အတိုင်းမြေကိုဝေ၍အနည်းအများအလိုက်ပိုင်ရကြမည်ဟု မောရှေအားမိန့်တော်မူ၏။57 ဘိုးဘအဆွေမျိုးလိုက်စင်းဝင်သောလေဝိ၏သားဟုမူကားဂေယရှုံမှဆင်းသက်သောဂေယရှောနီအဆွေမျိုးကောဟမှဆင်းသက်သောကောခတိအဆွေအမျိုးမေရာရိမှဆင်းသက်သောမေရာရိအဆွေအမျိုးသည်ဤဒီလင်လေဝိအဆွေမျိုးဖြစ်၍လိဗနိအဆွေအမျိုးဟေဗျောနီအဆွေအမျိုးမာလိအဆွေအမျိုးမုရှိအဆွေအမျိုးကောရတိအဆွေအမျိုးပါတတိ ကောဟဤသားကအာမရန်ဒီအာမရန်ဤမယားကအေဂရုပြည်၌လေဝိမယားဖွမ်းမြင်သော လေဝိသမီးယောခေဘက်ဒီထိုမိမသည်အာမရန်ဤမယားဖြစ်၍အာယုံမောရှိနမမိရိအန်တို့ကိုဖွမ်းမြင်လေ၏အာရုံဤသားကနဒပ်အပိဟုအေလဇာဤတမန်ဒီနာဒတ်နှင့်အပိဟုတို့သည်သာရဖျားရှိတော်၌ ထူးခြားသောမီးကို ပူဇော်သောအခါတေကြ၏။အသက်တလလွန်၍စည်ရင်ဝင်သော လေဝိသားယောက်ျားပေါင်းက2300ရှိသည်။သူတို့သည်ဣဒရလမျိုးသားတို့နှင့်အတူအမွေမခံရသောကြောင့်ယောနော၍စည်ရင်မဝင်ရချ။ဤ၍ကမောရှေနှင့်ယေဘရဟိအေလဇာတို့သည် မောဘလွင်ပြင်ယူရန်မြစ်နံယေရီခေါမြို့တစ်ဖက်၌စည်ရင်ယူသောဣဒရလအမျိုးသားပေသည်။ မောရှေနှင့်ယေပရောဟိတ်အာယုန်တို့သည်တိနာတော၌ဤဒေလအမျိုးသားတို့ကို စင်းယူ၍ထိုစင်း၌ဝင်သောသူတယောက်မျှမပါအကြောင်းမူကားထိုသူတို့သည်တော၌အမှန်တရားကြမည်ဟုသာရဖျားမိန်တော်မူပြီးရေဖုန်နံဤသားကာလက်နှင့်နှုံဤသားယောရှုမတပံအရင်လူတယောက်မျှမကျွင်းမကြံရ